ခန်းကြီး9အငယ်1မှ9ယူဒရှင်မြေဩစီသားဖြစ်သောယောသန်ဤသားအာခမင်းလက်ထက်၌ရှုရီရှင်မြေရေစိမင်းနှင့်ဣဒရေလရှင်မြေရေမလိမင်းဤသားပေကာမင်းတို့သည်ယေရုရှလင်မြို့ကိုတိုက်ခြင်းငှာခြိလာကြ၏သို့တော်လည်းအကြံမမြောက်နိုင်ကြရှုရီပြည်သည်အေဖရင်ပြည်ကိုအမိပြုသည်ဟုဒါဝိမင်းမျိုးကြားသောအခါတော၌တစ်ပင်တို့သည် လေကြောင့်လှုပ်ရှားသကဲ့သို့ မင်းကြီးနှလုံးနှင့်ပြည်သားတို့၏နှလုံးသည်တုန်လှုပ်လျက်ရှိကြ၏ထိုအခါသာရဖျားသည်ဟေရှာယကို မိန်တော်မူသည်ကားတင်သည်တင်ဤသားရှာယရှုနှင့်အတူတွား၍ခွာသည်ဤလေနာမှရှောက်တော်လန်းအထက်ရေကံပြုံဝ၌အာခတ်မင်းကိုကြိုဆို၍တွေ့လျင်ဆင့်ဆိုရမည်မှာတတိပြု၍ငြိမ်သက်စွာနေလောမိโกထွက်သောဤသင်းဆနှစ်ခုတည်းဟုသော ရှုရီမင်းရေစိန်နှင့် ယေမလိဤသားတို့သည်ပြင်းစွာ အမျက်ထွက်တော်လဲမစိုးရိမ်နှင့်စိတ်မပြတ်နှင့်ရှုရိပြည်ဧဖရင်ပြည်ယေမလိသားတို့ကငါတို့သည်ယူဒပြည်သို့သွား၍နှောက်ရက်ကြကုန်အံတိုက်ယူ၍ပြည်အလယ်မှာတဘာလက်ဤသားကိုမင်းအရာ၌ခံထားကြကုန်အံဟုတင့်တစ်ဖက်၌မကောင်းသောအကြံကိုကြံကြတော်လဲဘုရားရှင်သာရဘုရားကထိုအကြံမတီရထိုတို့မဖြစ်ရရှုရိပြည်ဤခေါင်းကား ဒမသက်မြို့ဒမသက်မြို့၏ခေါင်းကားရေစိမ်မင်းဖြစ်ရ၏ဧဖရိမ်ပြည်၏ခေါင်းကားရှမာရိမြို့ရှမာရိမြို့၏ခေါင်းကားယေမလိသားဖြစ်ရ၏သို့တော်လည်း65နှစ်အတွင်းတွင်ဧဖရိမ်ပြည်ကိုပြည်မဖြစ်စေခြင်းငှာချိုးဖဲ့လိမ့်မည်တင်တို့သည်မယုံလျင်မတရားကြဟု မိန်တော်မူ၏အငယ်30မှ16တပန်သာရဖျားကသင်ဖျားသခင်သာရဖျားထံမှ နမိတ်လက္ခဏာကိုတောင်းပန်လော့နက်သောအရ၌ဖြစ်စေမြင့်သောအထက်အရ၌ဖြစ်စေတောင်းပန်လော့ဟုအာခမင်းကိုမိန်တော်မူလျှင်အာခမင်းကအကျွန်ုပ်မတောင်းပန်ပါဒါဝရဘုရားကိုမစုံစမ်းပါဟုပြန်ပြော၏ထိုအခါဟေရှာယကအိုဒါဝိအမျိုးသားတို့နားထောင်ကြလော့ သင်တို့သည်လူကိုငြီးငွေ့စေသည်သာမက၊ငါကိုးကွယ်သောဘုရားသခင်ကိုငြီးငွေ့စေကြမည်လော။ထိုကြောင့်ထာဝရဘုရားသည်ကိုယ်တော်တိုင်နိမိတ်လက္ခဏာကိုသင်တို့အားပေးတော်မူမည်။ကြည့်ရှုလော့။သတို့သမီးကညာသည်ပဋိသန္ဓေစွဲယူ၍သားယောက်ျားကိုဘွားမြင်လတံ့။ထိုသားကိုဧမာနွေလအမည်ဖြင့်မှည့်ရလတံ့။ထိုသူသည် မကောင်းသောအရာကိုပယ်၍ကောင်းသောအရာကိုရွေးယူတတ်သည်တိုင်အောင်နို့ဓမ်းနှင့်ပျားရည်ကိုစားရလိမ့်မည် ထိုသူငယ်သည်မကောင်းသောအရာကိုမပယ်၊ကောင်းသောအရာကိုမရွေးမယူတတ်မှီသင်ကြောက်သော ရှင်ဘုရင်နှစ်ဦးအစိုးရသော ပြည်သည်စွန့်ပစ်သောအရပ်ဖြစ်လိမ့်မည်။17ဧဖရိမ်အမျိုးသည်ယုဒအမျိုးနှင့်ကွာသွားသောနေ့မှစ၍မဖြစ်ဘူးသောနေ့ရက်ကာလကို ထာဝရဘုရားသည်သင်၏အပေါ်၌၎င်း၊သင်၏လူများအပေါ်၌၎င်း၊သင်၏အမျိုးရင်း အပေါ်၌၎င်းရောက်စေတော်မူမည်။ ထိုကာလ၌အဲဂုတ္တုမြစ်လက်ကြားတို့အနားမှာရှိသော ရင်ကောင်ကို၎င်း၊အာရှုရိပြည်၌ရှိသောပျားကောင်ကို၎င်းနှိုးဆော်တော်မူသဖြင့်၊သူတို့သည်လာ၍လူဆိတ်ညံသောချိုင့်များ၊ချောက်ကြား၊တောအုံ၊ကျက်စားရာများအပေါ်မှာအကုန်အစင်နားကြလိမ့်မည်။ထိုကာလတွင် မြစ်ကြီးတဘက်၌နေသောသူ၊အာရှုရိရှင်ဘုရင်တည်းဟူသောငှါးသောသင်တုန်းဖြင့်ထာဝရဘုရားသည် စပင်နှင့်ခြေမွေးကိုရိတ်တော်မူမည်မုတ်စိတ်ကိုလည်းပယ်ရှင်းတော်မူမည်ထိုကာလ၌လူသည်နောမကလေးတကောင်တိုးစိတ်နှကောင်ကို မွေးစားလျင်သူတို့၌များစွာသောနှုတ်ကိုရသဖြင့်နှုတ်ဒန်းကိုစားရ၏ပြည်၌ကြံကျွင်းသမျှသော သူတို့သည် ထောပတ်နှင့်ပြားရည်ကိုသာ စားရကြလိမ့်မည်ထိုအခါစပြည့်နွယ်ပင်တထောင်ရှိ၍ငွေတထောင်အဖိုးထိုက်သောစပြည့်ဥယျင်တိုင်း စူပင်မျိုးတက်တက်ဖြစ်ရလိမ့်မည်လေးနှင့်မြားကိုဆောင်လျက်ထိုအရက်သို့တွားကြလိမ့်မည်မြေတပြင်လုံး၌စူပင်မျိုးတက်တက်ဖြစ်ရလိမ့်မည်ပေါတူးနှင့်တူးဆွရာတောင်ရာချိသည်မြတ်တို့သည်စူပင်မျိုးကြောင့်အဘဲသူမျှမချင်းဝတ်သဖြင့်နွားလွတ်၍ကျက်စားရာသိုးစိတ်တို့ကြုံနေရာဖြစ်ရကြလိမ့်မည်ဟုဟောလေ၏